သူတော်ကောင်းတရား9ပါးအဆက်မနေ့က4ပါးဒီနေ့3ပါးသီလအိန္ဒြေဘောဇနီတထွေဇာဂရိယခုနှစ်ဖြာဓမ္မဇန်၄ဝပေါင်းက15ရကြည်စဉ်15စုံပညာသူကမြတ်တိခထပ်ပွားကြေကမြတ်တိခဖြစ်ရအတိခတိခကြည်စဉ်တရား15ပါးပြီးဆုံးမှတရားရမယ်ဆိုတော့ယောဂီတချို့ယောဂီတွေကစိတ်ဓာတ်ကျသွားတယ် ဒီတရားတွေဘယ်လိုရမလဲဒီတရားတွေကျင့်ရင်ရတာပေါ့ကျင့်မှရမယ့်တရားကိုအတွင်းမှာအဆန်ရှိတဲ့အခွန်မှာတက်ပြီးကိုအပြင်ကနေပြီးတော့ကြိုက်စားလို့ရရလားယောဂီတွေဒါဖြစ်လို့အခွန်ခံနေအတွင်းမှာရှိတဲ့အသားကိုစားခြင်းအခွန်ဘာလို့ရမှာတော့ဟောထထခွဲရမယ် အုံသီးဆိုတော့အုံသီးကိုစားမယ်ဆိုတော့အပြင်ကဘယ်ကနေစာခွက်ရလဲအခွန်အခွန်ထုတ်အခွန်ထုတ်ပြီးတော့အတွင်းမှာပါကြံပါရှိသေးတယ်ပြင်ခွန်ပြီးတော့အတွင်းမှာပါရှိသေးတယ်ဘယ်နှထားရှိတယ်အုံသီးအတွင်းအပြင်ဘက်မှာအုံသီးတိဘယ်နှထားရှိတယ်အပြင်သုဒ္ဓဘာထားခေါ်လဲ ဩကွန်အဲဒီဥက္ကွန်ထည့်ရပါရှိလဲဥမ္မခွဲရန်ကုန်သားတွေကအုံသီးသူများခွဲပြီးသားစားဘူးဆိုတော့ဥက္ကွန်မှန်ဥမ္မခွဲမှန်ထည့်မသိဘူးပေါ့ဥမ္မထည့်ခြင်းอืมအဲ့တော့အုံသီးကိုစားလို့ရရှင်အဲ့ဒီဥက္ကွန်ကနေကိုက်စားလို့ရလားတဆင်းရဲ့သင်းသူခွဲပြီးတော့ခွာပြီးတော့လုံးမှအတင်းမှာအုံသီးပေါ်လာမှာမဟုတ်ဘူးလားဒီလိုပဲ နိဗ္ဗာန်ဆိုတရားအလွန်တရားဆန့်ကျင်တယ်အပြင်ဘလောကီပြည့်စင်တရားတွေကိုမှမပြည့်စုံဘဲနဲ့လောကုတ္တရာတရားဘယ်ရနိုင်မလဲယောဂီတို့ဒီကျောကအော်ဒီလောက်တိကြည်ကြတရားဘယ်လိုအတ္တလိုဘယ်လိုရမလဲရပါတယ်ရှေ့ရလည်းပဲသူတော်ကောင်းတရားတွေအတူသူတော်ကောင်းတွေရသွားတာပါပဲဒီတရားတွေအထုတာခက်တာခက်တဲ့တရားကိုဒါကြောင့်နိဗ္ဗာန်ကိုမြန်မြန်လိုတဲ့ပုဂ္ဂိုလ်တွေက ခုခေတ်ကလွယ်လွယ်နဲ့ရတဲ့တရားသိကြိုက်တာတရားအထုမလိုပါဘူးတရားနာယူနေတရားနှလုံးသွင်းဆင်ခြင်တော့နိဗ္ဗာန်ဆိုတာရတာပါပဲအဲ့ဒီနီလန်လိုက်တော့လွယ်တာပေါ့ဒါကြောင့်အခွန်ခွာပြီးမှစရတဲ့အတွင်းမှာနှိရှိတဲ့အသီးများကိုအခွန်တွေပြင်ရတဖြည်းဖြည်းတဖြည်းခွာခွာခွာခွာသွားမှအတွင်းမှာအနှင်းဆိုတာဖြစ်ပေါ်လာတယ်အဲ့ဒီအနှင်းမှာစလို့ရတယ်အဲအနှင်းဒီဟူသောအဆန်ကြီးတဲ့သီးသီးတွေဟာ အပြင်အခွန်တွေအထက်ထက်ခွာပြီးမှစားလို့ရတယ်တခါတည်းအဲ့ဒီအတွင်းအနှင်းကိုကြိုက်စားလို့မရဘူးယောဂီတို့ဒီလိုပဲနိဗ္ဗာန်တည်းဟူသောအနှင်းအစီကိုအပြင်ကကြိုက်လို့ဖြစ်ပါမလားအပြင်ကယူလို့ဖြစ်ပါမလားဘယ်မှတိလမှမမြဲပဲနဲ့နိဗ္ဗာန်ဘလို့သွားလို့ဖြစ်မလဲယောဂီတို့ဒါရမို့ဒီတရားဟောပြတာပါပဲဒီလိုဒီလိုကြည်ရမယ်ဆိုတာလေးစိတ်ကစနေဘုရားဟောတာမရှိဘူးလားစားတယ်နီးအိတ်တယ်နီးတော့အကုန်ရှိတယ်မဟုတ်လားအဲ့ဒါလေးတွေ ဒီလိုအမထုပဲတရားရပါမလားကိုယောဂီတွေခုခုတက်ခတ်ကျင့်စဉ်ဘယ်နှပါရှိသွားပြီသီလရယ်ဣန္ဒြေသီလပြည့်စုံတယ်မဟုတ်လားဣန္ဒြေ6ပါးရောပြည့်စုံပါတယ်ပြည့်စုံသွားပြီဘောဇနေသမင်စားဖို့သောက်ဖို့ရောအနတ်လည်းသားပြီဇာကရိယာနိယောကတရားရောပြည့်စုံနေပြီဘာခက်သိလဲဘာမှမခက်တော့ဘူးဟုတ်လားမလားခုနှစ်ဖြာဓမ္မတရားတရားရော မနေ့ကဟောပြီးပြီဟိရိဝတ္တပဘုဒ္ဓတာပြည့်စုံနေတယ်မဟုတ်လားအေးမဟောသေးတဲ့တရားတွေကမပြည့်စုံဘူးဟောပြီးတဲ့တရားအကုန်လုံးယောဂီမှာပြည့်စုံသွားမှာမသိရသေးလို့သာနေတာလေဗျသိပြီးရင်ဟာဒါသူကပြည့်စုံပြီနာမည်လေးသာမသိပဲဖြစ်နေတာဟိုဟောကခါဟောဒါတွေတို့မှပြီးဆုံးဟောတာတို့ရပြီပြီဟောတာတို့ရပြီဒါကြောင့်သိက္ခာတရားကိုဖះဟောခိုင်းတာဒါကြောင့်ဟောခိုင်းတာပေါ့သိက္ခာတဏ္ဍာမှာရှိတဲ့တရားကို ဒီတရားဒီတရားတွေရှိတယ်လို့ဟောလိုက်တော့တရားနာနေရတခါပုဂ္ဂိုလ်တွေကဒီနာမအမည်ဒီ15ပါးမိနာမအမည်နာမတွေသူနားမလဲပေမဲ့ဟောဟောတဲ့ခါကျဟောဒီတရားဘာမှရှိတယ်ဟောနံပါတ်1 5ပါး8နံပါတ်2 5နံပါတ်3နံပါတ်4နံပါတ်5ဆိုပြီးအကုန်ရှိရဆိုတာသူဝမ်းသာစရာပေါ့ဒါကြောင့်တရားရတယ်လို့ဆိုရတယ်မနေ့ကသူတော်ကောင်းတရား9ပါးမှာ သတ္တတရားပြည်စုံရမယ်ဒါပြီးတော့ဟိရိတရားရှိရမယ်ဩတ္တပတရားရှိရမယ်ဘုဒ္ဓတတရားရှိရမယ်အဲ့ဒီအစံဝေဖန်အထမပါပါတယ်အဲ့ဒီမလုံးနဲ့လို့ပြောနေမှာကောဘာစားတာမတိုင်းနဲ့လို့ကောဘာမတိုင်းနဲ့ဒီအကုန်ပါသွားမယ် ဒီနေ့ကတော့ဝိရိယတတိပညာ၃ပါးမနေ့ကသထတိယအရိယာစဉ်ဖြစ်လာသောခယတနာ၃ပါးယုံမှကင်းကွာဂုံတော်စဉ်ညာဖြစ်မှစွာယုံကြည်ညာဖြစ်ပွားမြတ်တတာသထတိယကတပါးတဲ့နောက်ပြီးတော့ ဒါလဲကိုနှုတ်စိန်နိုင်ဒုစရိုက်ဖြစ်မှလွန်စွာ ရှင်ညာရှောင်ရှားဝိစွာကိလေ300ဆိုက်ကဝင်မှာထိတ်လာရေးဝိကရှောင်လို့ကွာဂရိဩတပါနှစ်ပါနံပါတ်၄ကသလည်းဆုံးကောင်းခြင်းသုံးဖြာဆုံးအောင်ဟောကြားပြကုသာညာဖြစ်ထထသုံးတာရိပ်သာသုတ္တာများဆောင်ထားစိတ်ထဲမှာနော်ဒီနေ့က အာရတဝိရိယတဲ့အာရတဝိရိယဝိဟာရတိအာကုသလနာဓမ္မနာပဟာနာယကုသလနာဓမ္မနာဥပသမဒါယဓမ္မဝါဒလှပြကမောအနိခိတတုရောကုသလေသူဓမ္မေသူလုံးလာဝိရိယရှိရမယ်လုံးလာဝိရိယဆိုတာဘယ်လိုလဲနားလည်ဘယ်လိုလဲအာရတဝိရိယဝိဟာရတိ အထုံနေတဲ့လုံလဝိရိယရှိနေရမယ်ဝိရိယဆိုတာအမြဲတမ်းအထုံနေတဲ့တရားကိုဆိုတယ်အမြဲတမ်းရှုမှတ်ပွားများအထုံနေတဲ့တရားဝိရိယအာရတဝိရိယလို့ခေါ်တယ်အကုသလနာဓမ္မနာဘာဟာနာယအကုသိုလ်တရားကိုပယ်ရှားရမယ်ဘာပယ်ရမလဲအကုသိုလ်တရားကိုပယ်ရှားရမယ်ကုသလနာဓမ္မနာဥပါသံဗရာယကုသိုလ်တရားကိုတစ်ဆက်တစ်ဆက်ပွား စေရမယ်ကုသိုလ်ပြဘာလို့ရမလဲပွားစေရမယ်တစ်စိတ်တစ်စိတ်တစ်စိတ်တစ်စိတ်ပွားစေရသမ္မာဝဒန္လာပရကမောအနိကိတဒုရောကုသလေဟုဓမ္မေသူသမ္မာဝဒန္လာပရကမောအာစွမ်းထက်ထက်မြင့်မြင့်ရှိရမယ်သမ္မာဝလုံလဝိရိယအစွမ်းအားအကုန်ရှိနေရမယ်ဒန္လာပရကမောထက်ထက်မြင့်မြင့်လည်းရှိရမယ်စွဲစွဲမြင့်မြင့်လည်းရှိရမယ်ဝိရိယတရှိနေရမယ် အနိခေတဒူရောကုသလေဓမ္မေသူကုသိုလ်တရားတွေပေါ်မှာဝန်ချပြီးတော့မနေရဘူးထပ်ထပ်ပွားနေရမယ်ကုသိုလ်တရားတွေဖြစ်စေရမယ်ကုသိုလ်တရားတွေပွားနေမှဖြစ်တယ်မပွားရင် ကုသိုလ်တရားမဖြစ်ကုသိုလ်ဆိုတာလုံးနေမှဖြစ်တယ်ခုကြည့်အကုသိုလ်တရားကိုပယ်မယ်ကုသိုလ်တရားကိုပွားမယ်အကုသိုလ်တရားကိုပယ်တဲ့နေရာမှာနှစ်မျိုးရှိတယ်ကုသိုလ်တရားကိုပွားတဲ့နေရာမှာနှစ်မျိုးရှိတယ်အာရတဝိရိယမှာ ဖြစ်ပြီးတဲ့အကုသိုလ်တရားကိုပယ်တာမဖြစ်သေးတဲ့အကုသိုလ်တရားကိုပယ်တာဘယ်နှမျိုးနှမျိုးရှိတယ်အကုသိုလ်တရားနှမျိုးရှိတယ်ယောဂီတွေရဲ့စိတ်ထဲမှာဖြစ်ပြီးတဲ့အကုသိုလ်တရားတွေလည်းရှိတယ်မဖြစ်ဘူးသေးတဲ့အကုသိုလ်တရားတွေလည်းရှိတယ်ဖြစ်ပြီးတဲ့အကုသိုလ်တွေကြည့်တခါတခါမှာကိုနားမလဲမသိမိုက်မဲမိုက်မှားပြီးတော့ဟောကာယကအကုသိုလ်တွေကိုလုပ်ခဲ့မှုဓာတ်တွေရှိတယ် ဝစီကအကုသိုလ်တွေကိုပြောဆိုခဲ့ဘူးတာရှိတယ်အဲ့ဒါလို့ကိုလုခဲ့ဘူးတဲ့ကိုဆန်းကိုစိတ်ထဲမှာဖြစ်ခဲ့ဘူးတဲ့ကိုကိုယ်ထဲမှာဖြစ်ခဲ့ဘူးတဲ့အကုသိုလ်တရားတွေတစ်ခါတစ်ခါတရားထိုင်ရင်ထိုင်ရင်မှိုင်းရင်မှိုင်းနဲ့တတိယတစ်ခါမရှိဘူးလားအဲ့ဒီအကုသိုလ်တရားကိုတတိယတစ်ခါမှာစိတ်ထဲမှာဝမ်းသာသလားဝမ်းနည်းသလားဩအကုသိုလ်ဆိုတာဟာကြည်လုတ်သေးမှလည်းဝမ်းနည်းစရာတရားပဲလုတ်ပြီးတဲ့နောက်ပိုင်းမှာပြန်စဉ်းစားရင်လည်းစဉ်းစားတယ်စဉ်းစားတိုက်ပါဖြစ်တယ်လေ ဝါနဲ့ဆရာကြီးပဲဒီလိုအကုသိုလ်တရားတွေကလုခဲမိတာပဲမှားလိုက်လေကြီးဟောလုပြီးတဲ့အကုသိုလ်တရားကိုစိတ်ထဲမှာပြန်ပြန်ပေါ်လာရင်အဲ့ဒီအကုသိုလ်ပယ်ရတယ်ဒေါသဖြစ်လုလုခဲပြီးတဲ့အကုသိုလ်တရားတွေပေါ်မှာအဲဒေါသတွေဖြစ်ရင်လည်းပဲဒေါသဖြစ်တဲ့ဆင်းရဲလည်းပဲဆင်းရဲတယ်ဝမ်းနေရင်လည်းဝမ်းနေတယ်ဒီလိုပယ်ရတယ်ဖြစ်ပြီးအကုသိုလ်တရားတွေကိုဒါကုတ်ကုတ်သအဲ့ဒါကိုခေါ်တယ်ကုတ်ကုတ်သဆိုကုကတ္တ ကိုကုသဆိုတဲ့တရားဟာကတဒုစရိတအကတသုစရိတလို့နှစ်မျိုးရှိတယ်ကတဒုစရိတဆိုတာမိမိလွန်ကျူးခဲ့ဘူးတဲ့အကုသိုလ်တရားကို ပြန်တရိယာပြီးတော့စိတ်ဆင်းရဲတာကိုကတဒုစရိတလို့ခေါ်တယ်အကတသုစရိတဆိုတာလုတ်သိလုတ်ထိုက်တဲ့ကုသိုလ်တရားတွေကိုမလုတ်ဘဲနဲ့အချိန်လွန်သွားတဲ့အတွက်ကြောင့်မို့နောင်တရနေတာဒီလိုကုသိုလ်တွေတရားဒီလိုကုသိုလ်တွေငါမလို့ရလေခင်မလုံးမိလေခင်မဖြစ်လေခင်တို့ အဲဒီလိုကိုဖြစ်ဖြစ်ဖြစ်တဲ့လုံးတိလုံးတဲ့ကုသိုလ်တရားတွေကိုမလုံးမိပဲနဲ့လွန်သွားလို့ဝမ်းနေနေတာကို အကတသုစရိတာလို့ခေါ်တယ်ဒီနှစ်ပါးလည်းအကုသိုလ်တွေဖြစ်လာတာပါပဲဒါကုကုသတရားတွေဒါခေါ်တယ်ကတသုစရိတာကိုလူပြီးတဲ့အကုသိုလ်တရားတွေကို ပြန်တိရလည်းပဲစိတ်ဆင်းရဲတတ်တယ်ပူဆွေးတတ်တယ်ဝမ်းနေတတ်တယ်ဒီလိုအကုသိုလ်တရားတွေကိုငါငါပြူးမိလိမ့်တာမှားလိုက်လေချင်း ပျော်မှုရမှလည်းလေခင်ပြန်မိတာမှလည်းလေခင်ဆိုပြီးတော့အဲ့ဒါဖြစ်ပြီးတဲ့အကုသိုလ်တရားတွေပေါ်လာရင်လည်းပဲ तू ပယ်ပါမှတ်ပါတဲ့စစ်စင်ရတဲ့စင်ရတဲ့မှတ်ပါဝမ်းနေရင်လည်းပဲဝမ်းနေတဲ့မှတ်ပါအဲ့လိုမှန်ရမယ်တဲ့ဒါဖြစ်ပြီးတဲ့အကုသိုလ်ကိုပယ်တဲ့သဘောပဲဒါမဖြစ်သေးတဲ့အကုသိုလ်တွေကိုလည်းပဲပယ်ရမယ်ကိုယ်မှာဒီဘွားမှာတခါမှမဖြစ်ဘူးတဲ့အကုသိုလ်တရားတွေကိုနောက်မဖြစ်နိုင်အောင် အကြောင်းအလျော်စွာစိုက်ဆိုင်ပြီးမဲ့မဖြစ်နိုင်အောင်မပြုံးမိအောင်မပြုံးမိအောင်ဒီလိုအကုသိုလ်တရားတွေပဲအကယ်ကြီးများသိဆုံရရင်ကျွမ်းဆုံရရင်ငါဘရောမှမပြုံးဘရောမှငါမလုပ်ဘူးအဲဒီလိုမဖြစ်သေးတဲ့အကုသိုလ်တရားတွေကိုလည်းပဲမဖြစ်အောင်မလုပ်ရမလဲအမြဲတမ်းပယ်ရှားနေရတယ်စဉ်းစားပြီးတော့အကယ်ကြီးများဒီလိုအကုသိုလ်ပြောငါအရင်ဆိုင်ရဆိုချင်းတော့ငါဘရောမှမလုပ်ဘူးဘရောမှမပြုံးဘူးငါပယ်မယ်ငါမလုပ်ပဲရှောင်မယ်အဲဒီလို စိတ်ထဲမှာထားရတယ်ဒါကြောင့်အကုသိုလ်မှာဘယ်နှမျိုးရှိတယ်ဖြစ်ပြီးတဲ့အကုသိုလ်တရားကိုပယ်ရခြင်းကိစ္စမဖြစ်သေးတဲ့အကုသိုလ်တရားကိုပယ်ရခြင်းကိစ္စဘယ်နှမျိုးရှိတယ်အကုသိုလ်ဘက်မှာနှမျိုးယောဂီတွေမလုပ်ဘူးတဲ့အကုသိုလ်တွေမရှိဘူးလားရှိတယ်လုပ်ပြီးတဲ့အကုသိုလ်တွေရောရှိတယ်နားလည်တယ်မဟုတ်လားအဲအကုသလဓမ္မနဘာဟနယကုသလဓမ္မနဥပသမ္ပဒါယကုသိုလ်တရားကိုပွားတဲ့နေရာမှာနှမျိုးရှိတယ် မဖြစ်သေးတဲ့ကုသိုလ်တရားကို ဖြစ်အောင်အားထုတ်ခြင်းဖြစ်ပြီးတဲ့ကုသိုလ်တရားကိုထပ်ထပ်ပွားရင်ကိစ္စနှမျိုးရှိတယ်ကုသိုလ်မှာလည်းနှမျိုးရှိတယ်ဒါဒါဝိရိယကိစ္စပဲမဖြစ်သေးတဲ့ကုသိုလ်တရားကို ဖြစ်အောင်အားထုတ်ခြင်းဖြစ်ပြီးတဲ့ကုသိုလ်တရားကိုထပ်ထပ်ပွားရင်ကုသိုလ်မှာကိစ္စနှမျိုးဒါဝိရိယကိစ္စပဲအရင်ကတတိပဋ္ဌာန်အာမထုတ်ဘူးသေးတဲ့ယောဂီများတတိပဋ္ဌာန်ကုသိုလ်တရားကိုမှမဖြစ်ဘူးသေးဘူးအခုကဲ ဒေသသွားပြီးတော့ငါတရားအထုံမယ်ဆိုတော့တတိပဋ္ဌာန်ကုသတခုကိုခုမှခုမယောဂီတဲမှာမဖြစ်ဘူးလားဟောဒါဘာခေါ်မလဲမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်စေဖြစ်အထုခြင်းခုဖြစ်လာပြီမဟုတ်လားအဖြစ်လာပြီဒီတတိပဋ္ဌာန်တရားအထုတဲ့ခါမှာလည်းပဲထပ်ထပ်ထပ်ပြန်ပြန်ယူတော့နေသည့်နေတဲ့ဒီဟာဒီတရားတွေထပ်ထပ်အမထူပါဘူးလားအဲ့ဒါကဘာမလဲအဲထပ်ပေါ်တဲ့ကိစ္စဒီကတခါမပါဘူးလား ဝိပဿနာညာတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဉာဏ်စဉ်တရားတွေတွတ်တွတ်တက်ပြီးတော့သွားမှာပေါ့အဲဉာဏ်စဉ်ဉာဏ်တစ်ခုပြီးတစ်ခုတက်သွားတာတော့မဖြစ်သေးတဲ့ကုသိုလ်တရားဖြစ်သွားတာပေါ့ဒီဉာဏ်ဒီဉာဏ်ကိုထထပွားများအထုနေတာကတော့ဖြစ်ပြီးတဲ့ကုသိုလ်တရားတွေကိုဖြစ်အထုတဲ့သဘောတရားပေါ့ဆိုတော့အရိယာမကုသိုလ်တွေကိုမှမဖြစ်ဘူးသေးဘူးယောဂီတွေမှာတချို့ယောဂီတွေမှာမဖြစ်သေးဘူးဟောဖြစ်အောင်ခုဘာလို့နေရတယ်လဲအထုနေတာမဟုတ်လားအရိယာမဉဏ်ရအောင်အထုတာမဟုတ်လားအဲအဲ့ဒါကိုဘာခေါ်မလဲ မဖြစ်သေးတဲ့ကုသိုလ်တရားတွေကိုဖျက်အားထုတ်ခြင်းဒါကုသိုလ်ရဲ့ကိစ္စဒါဝိရိယကိစ္စပဲနားလည်ပြီနော်အဲနားလည်ပြီဖြစ်ပြီးတဲ့ကုသိုလ်တရားကိုဘာလို့ရမလဲထထပွားရမယ်ကုသိုလ်မှာဘယ်နှချက်နှချက်အကုသိုလ်မှာကနှချက်ပေါင်းလိုက်ပေါင်းလိုက်တော့ဝိရိယကိစ္စဘယ်နှချက်ရှိတယ်လက်ချက်ရှိတယ်အဲ့တော့ထမဝါဒဏ္ဍပရကမောအာသမလုံလောက်ဝိရိယအမြဲရှိကြရမယ်ဒဏ္ဍစွဲစွဲမြဲမြဲရှိနေကြရမယ် အကုသိုလ်ကိုပယ်တဲ့နေရာမှာလည်းအမြဲတမ်းစွတ်စွတ်မြဲမြဲရှိရမယ်ကုသိုလ်ကိုပွားရနေမှာစွတ်စွတ်မြဲရှိရမယ်အနိခိတဒူရောကုသလေသူဓမ္မေသူကုသိုလ်ဝန်ကိုချပြီးတော့မထားရဘူးတဲ့အမြဲတမ်းကုသိုလ်တရားထမ်းထားရမယ်ပခုံးမှထမ်းထားခေါင်းမှရွက်ထားရမယ်ကုသိုလ်တရားတွေကိုချမထားဘူးဒီဘက်ကကုသိုလ်မဖြစ်တဲ့နေ့ဆိုတာမရှိစရာဘူးအမြဲတမ်းကုသိုလ်တရားတွေဖြစ်နေစေရမယ် ကာယကံကုသိုလ်တရားတွေဖြစ်နေစေရမယ်ဝစီကံကုသိုလ်တရားတွေဖြစ်နေစေရမယ်မနောကံကုသိုလ်တရားတွေဖြစ်နေစေရမယ်ဒါနာကုသိုလ်တွေသီလကုသိုလ်တွေဘာဝနာကုသိုလ်တွေမျက်နှာဖြစ်နေစေရမယ်ဟောမေတ္တာဘာဝနာကုသိုလ်တွေမျက်နှာဖြစ်နေစေရမယ်ကုသိုလ်တရားတွေကိုအမြန်ရှိနေတာကိုအနိခိတဒူရောကုသလေသူဓမ္မိသူတဲ့ကုသိုလ်ဝင်ကိုဖြတ်မထားရဘူးကုသိုလ်ပွားတဲ့နေရာမှာအထုတဲ့နေရာမှာသက်သက်သာသာနဲ့ရသလားပြင်ပပန်းနဲ့ရသလား တချို့ယောဂီတွေပြစစ်တော့ပင်မလိုက်တာဗျာတဲ့ပင်မလိုက်တာဗျာကုသိုလ်ကလက်စွပ်လက်ကြိုက်ထားမှာဈေးရောက်သလိုပိဿလက်ထက်မှာကြိုက်တာပေါ်လာတာမျိုးမှာမဟုတ်ပဲကိုကုသိုလ်တရားဆိုတာဈေးရောက်လို့ဈေးရောက်တဲ့ပုဂ္ဂိုလ်တွေကထောင်နဲ့သောင်းနဲ့သိနေချီရတော့ပင်ပန်းပင်ပန်းရုပ်မနာဘူးလားအမောကိုပြေးလို့ဟောတာမဟုတ်လားပိဿနေအများကြီးရခါကျတော့အမောကိုပြေးဒီနေ့တွက်ချစ်ကြိုက်တယ်ဟောတွက်ချစ်မကြိုက်နေကြဘလို့ဈေးရောက်သမားတွေဘလို့နေလဲမျက်နှာသိမသားဘူး တုတ်တုတ်မုံမုံနဲ့အော်တွေ့ချစ်ကြိုက်ပြီဈေးတွေလည်းကုလူသူတို့ရပါပြီတခါလည်းဒီနေ့တခါလည်းဈေးရင်ဒါလေလို့ညာလို့သိပ်ပြီးအကွက်အကွက်မိသွားပြီဆိုရှင်ရောင်းလို့ကောင်းရတာတခါလည်းပိုက်ဆံအများကြီးရခါကျစိတ်ထမဘူးလို့နေလဲဟွာတာလိုက်တာဒါ30တန်ကိုငါ30နဲ့ရရင်တောင်ရသွားတာပဲ90တန်လည်း100နဲ့ငါချလိုက်တာอืมငါရိတ်စလိုက်တာပေါ့ခုခေတ်စကားဆိုငါရိတ်စလိုက်တာရသွားတာပဲဟုတ်တယ်မဟုတ်လားအဲ့ဒါ အဲစိတ်ပတ်စံထဲမှာပတ်စံများများရဝန်စားတာပါကုသိုလ်ကတော့ဒီလိုအတုံးနဲ့ခက်ရလိမ့်ထဲမှာကင်လို့ရရလားအဲစိတ်ထဲမှာပဲသိရတယ်မို့လားအဲလောဘတွေလောဘအငြင်းကြီးတွေစင်သွားမယ်ဒေါသအငြင်းကြီးစင်သွားမယ်မောဟအငြင်းကြီးစင်သွားမယ်မာမနာအငြင်းကြီးစင်သွားမယ်ဒီဒီဒီစင်စင်စင်စင်သွားမယ်အကုသိုလ်တရားတွေဖြစ်လာတာပါပဲသီလကုသိုလ်တွေထပ်ထပ်ပွားလာမယ်သမာဓိကုသိုလ်တွေပေါ်လာမယ်ပညာကုသိုလ်တွေပေါ်လာမယ်ဒါကုသိုလ်တရားတွေပဲဒါပရမတ္ထတရားဆိုတာအလွန်တရာသိမွေ့အမတန်နုညံ့ ဒါကြောင့်မို့ဝိရိယမှာအကုသိုလ်ပယ်တဲ့ကိစ္စက2မျိုးကုသိုလ်ကိုပွားတဲ့ကိစ္စက2မျိုးတဲ့ဒါဝိရိယကိစ္စ၄မျိုးရှိတယ်တဲ့အောင်ဘူလေးကမျက်စိကလည်းမှုံမျက်မှန်လည်းမတိုက်ရဲမျက်မှန်တန်လိုက်ရင်လူလည်းဇီးခွေလို့အမတန်ကြည်အဆိုးဒါကြောင့်မို့မျက်မှန်မတိုက်ရဲဘူး အကုသိုလ်များရှောင်ရှားဘက်ခွာကုသိုလ်တရားဖြစ်ပွားဆုံးစွာလိဒံဝီရိစုံပြီးအောင်သာမဆုံးနှင့်အသည်ကျူသားကကဆိုအကုသိုလ်များရှောင်ရှားဘက်ခွာအကုသိုလ်များရှောင်ရှားဘက်ခွာကုသိုလ်တရားကုသိုလ်တရားဖြစ်ပွားဆုံးစွာကုသိုလ် ကုသိုလ်တရားဖြစ်ပွားဆုံးစွာလေးဒံဝီရိစုံပြီအောင်သာကုရိယကိစ္စ၄ချက်အကုသမ၂ချက်ကုသမ၂ချက်လေးဒံဝီရိစုံပြီအောင်သာမဆုံးနှင့်အတိကျူစားကအကုသိုလ်များရှောင်ရှားပဲခွာ ကုသိုလ်တရားဖြစ်ပွားဆုံးစွာလေဒံဝီရိစုံပြီးအောင်သာမဆုံးနှင့်အသည်ကျူသာပါဆို ဆောင်မှုလေးတွေကအသံဒီအသံထအဖျားတောင်းနေဆိုရင်ဆင်ပြေတဲ့သုတ္တာလူတွေမရှိဘူးလောက်သေးဘူးအရင်ကယောဂီတွေတော့သုတ္တတယ်ခုယောဂီတွေကဘုန်းကြီးဆိုတဲ့အတိုင်းပဲဇန်အက်ကွက်ပဲအက်ကွက်တဲ့ဇန်တွေပဲလိုက်ဆုနေကြတာပဲအဲဝိရိယပြီးပြီနံပါတ်5ပြီး6ပတိမာဟောတိပရမေနတတိနိဗ္ဗကိဏသမနာကတော စိရံကတံပိစိရဘာတိတံပိသရိတာအနုသရိတာတတိတရလည်းအလုံးဆန့်ကျဲတယ်တတိမဟောတိတတိရှိရမယ်တတိပြည်စုံပြီးတော့နေရမယ်ပါရမေနမြတ်သောတတိနိဗ္ဗကိနပညာနှင့်ရှင်သောတတိနှင့်တမဏဂတောပြည်စုံသည်တမဏဂတောပြည်စုံရမယ်စိရကတံပိကြာမြင့်စွာကပြုထတဲ့တရားတွေကိုလည်းပဲပြန်သိနိုင်ရမယ် တိလာဘာတိတံပြီးပြန်မြင်စွာကပြောဆိုထားတဲ့တရားသဘောဒီကိုလည်းပဲပြန်ပြီးတော့စဉ်းစားရင်ပေါ်လာရမယ်။သရိတာအနုသရိတာ ပြန်ပြန်ပြီးတော့ဖတ်ထပ်ထားပြီးတော့ပြန်သတိရနိုင်ရမယ်။တတိနိဘကိနာရှေ့ကတတိနိဘကိနာကိုရစ်ကျဲသောတတိနှင်းလို့ဒီလိုပြန်တယ်။ဒီဒီလိုပြန်လို့မဖြစ်ဘူး။ဟိုတတိနိဘကိနာပညာနှင့်ရှင်သောတတိနှင်းဒီလို တွေ့ရတယ်။ဘာလဲဆိုတော့ဒါရဆရာက ဖွင့်ဆိုထားတယ်။တတိနိပကေနာတိတတိယာသနိပကေနာနိပကဘာဝေနသာဒီလိုဖွင့်ဆိုထားတယ်။နိပကဒီနေပညာကိုယူရတယ်။တတိတခုတည်းယူလို့မရဘူး။ကသမပါဏတတိဘာဇနိယေပညာအာဂတာတိတတိကိုဖွင့်ဆိုတဲ့နေရာဟောတဲ့နေရာမှာဘာဖြစ်လို့ဒီနေရာမှာပညာကိုလာထိုက်ပြီးတော့ပြောရတယ်လဲတဲ့ တတိယဘလဝဘာဝဒီပဏ္ဏထံအကြောင်းပြတယ်တတိယဘလဝဘာဝဒီပဏ္ဏထံတတိစွမ်းအားထက်မြက်ဖို့ရပညာထက်ထားရတယ်နောက်ပညာဝိပယုတ်တာဟိတတိဒုဗ္ဗလာဟောတိသံပယုတ်တာဗလာဝတိဟောတိတိတတိယနှစ်မျိုးရှိတယ်ယောဂီတို့မှတ်သားဖို့လိုတယ်ပညာဝိပယုတ်တာဟိတတိဒုဗ္ဗလာဟောတိသံပယုတ်တာဗလာဝတိဟောတိတိ ပညာမရှင်တဲ့တတိကအာနေတယ်တဲ့ပညာရှင်တဲ့တတိက အာကောင်းတယ်တဲ့တတိနှစ်မျိုးရှိတယ်ယောဂီတို့ဒါကြောင့်တတိနေပဲကေနာညာနဲ့ရှင်တော့တတိနဲ့သမဏဂတောပြီးဆုံးသည်လို့ပြရမယ်ရှေ့ကတတိနေပဲကေနာရေကြံသောတတိနဲ့သမဏဂတောပြီးဆုံးဤဒီလိုပေးတယ်ဒီလိုပေးနေပြီသာရဆရာများအဖွဲနဲ့လည်းမကိုက်ဘူးလက်တွေ့သဘောနဲ့လည်းမကိုက်ဘူးဒါတော့တတိနိဗ္ဗကေနညာနှင့်ရှင်သောတတိနိသမဏဂတောပြည်စုံဤသူပေး နားလိုက်ပြီနော်တတိဘယ်နှမျိုးရှိသလဲနှမျိုးညာနဲ့ရှင်တဲ့တတိညာနဲ့မရှင်တဲ့တတိညာနဲ့ရှင်တဲ့တတိက အာကောင်းတယ်တတိအာကောင်းတယ်ညာမရှင်တဲ့တတိကအာနေတယ်ကြည့်တရားမှန်တာဖောင်းတယ်ပိန်တယ်ထိုင်တယ်ကြည့်တယ်ဖောင်းတယ်ပိန်တယ်ထိုင်တယ်ကြည့်တယ်ကာယကတတတိကမ္မတံအထုလိနာဒါတတိပဲတတိပဋ္ဌာန်တရားဟော ညာမပါပဲနဲ့ညာတွေမပေါ်ဘူးဆိုရင်တတိမှန်ရင်မှန်ရင်မှန်ရင်မှန်ရင်တတိအာပြော့ပြော့ပြီးတော့လာတယ်မဟုတ်လားပြင်းပြင်းလာတယ်မဟုတ်လားအာတွေပြော့ပြော့ပြင်းပြင်းလာတယ်ဟောညာတွေပေါ်လာပြီညာတွေရှင်လာပြီတုတ်တက်တဲ့ညာတွေပါလာဆိုရှင်အထဝါဒပျော်ပြီးတော့လာတခါတဲ့အနေသာသဘောတရားတွေပေါ်လိုက်ထင်ငင်နဲ့ပေါ်လိုက်ပေါ်လိုက်ပြောင်းသွားလိုက်ဒုက္ခသဘောတရားတွေပေါ်လိုက်ပြောင်းသွားလိုက်အနတ္တသဘောတရားတွေပေါ်လိုက်ပြောင်းသွားလိုက်ဟောလက္ခဏာညာနဲ့ရှင်ပြီးတော့မှန်သက်ရတဲ့အခါမှာအတဲလာတယ် အတက်တုတ်တယ်ပြောလာတခါတယ်ဖတ်ထားအတုခြင်းဆန္ဒဖြစ်ပေါ်လာတယ်ဒါရမို့တတိတရားဟာညံမပါရင်အပြော့ပြီးတော့သွားတယ်ညံပါလာရင်ညံရှင်းလာရင်အတက်ပြီးတော့လာတယ်ဒါအမှန်တန်ထင်ရှားတယ်အမှန်တန်ထင်ရှားတယ်တတိသဘောတရားတတိတစ်ခုတည်းခုဆိုရင်ဒီမှာဆိုရှင်တော့ဖြစ်တတိတတိမပါတဲ့စိတ်ဆိုရှင်တော့ဖြစ်ဘူတောင်များလိုပဲကြံ့ကန်များမှာပြတယ်ဘူတောင်များလိုပဲဘူတောင်ကလေးကို ရေထက်ချလိုက်ရင်မြုပ်သွားသလားပေါ်နေသလား ဘာဖြစ်လို့ပေါ်နေပါလဲဒါရောပေါ်နေပါလေပေါ်ပေါ်ကလေးကိုဟုတ်လားမလားဘုဒ္ဓံကလေးကိုရေထဲချလိုက်ရင်ပေါ်ပေါ်လေးလေတိုက်တဲ့နေရာကိုသူလိုက်ပါနေတယ်ရေမော်ပင်ဗီတာမင်များဒီတိုင်းပဲပေါ့လေတိုက်တဲ့နေရာကိုပါသွားတာပါရှေ့ကတိုက်နောက်သွားနောက်ကတိုက်ရှေ့ကိုသွားဒီလိုပဲခိုင်မြဲတဲ့ညံမပါတဲ့သွမ်းအားနဲ့တဲ့တတိဟာလည်းပဲဘုဒ္ဓံများလို့ပေါ်လောပေါ်ပြီးလို့နေတတ်တယ်ပေါ်လောပေါ်ပြီးတော့ဘာမှအရာမထင်ဘူး ဩညံပါတဲ့တတိကြတော့အရာထင်သွားတယ်ခိုင်မြဲသွားတယ်ဒါကြောင့်မို့တရားမှန်တိုင်းမှန်တိုင်းဟာညံပါဖို့လို့သလားမပါဖို့လို့သလားညံပါဖို့လို့တယ်ဒီအမှန်တန်ရေးကြည့်တယ်ဒါကြောင့်အပိလပနာလက္ခဏာတတိဆိုတာတခါဘူတောင်းအပင်မပေါ်လွင်စေရဘူးတဲ့တခါတိုင်းနှိမ့်မြုပ်နေရမယ်တခါတိုင်းစုပ်ခနဲ့စုပ်ခနဲ့မြုပ်သွားရမယ်တတိဆုံးအားညံပါလာပြီတတိဆုံးအားဝိပဿနာရှုမှတ်လိုက်တဲ့အခါမှာ ပေါ်တဲ့အာယုံအကုန်လုံးသူကမှန်းနိုင်တယ်။အော်ခိုလေးတွေကြည့်စာလေးတွေကြည့်ငှဲလေးတွေကိုစာကျွေးတဲ့အခါကျတော့ကြည့်ဆန်တို့ပဲတို့စဘာတို့နှမ်းတို့အစာကျွေးတဲ့အခါကျတော့ခိုလေးတွေကိုကြည့်တခါနဲ့နှုတ်သီးလေးနဲ့ဟိုဘက်လက်ကောက်ဒီဘက်လက်ကောက်တခါကောက်ကောက်သွားရတာတခါတည်းနှုတ်သီးထက်ကလွတ်ထွက်တာမရှိဘူးတော်တော်ရှားတယ်ငှဲလေးတွေကလေမြင်ဘူးလားမဟုတ်လားခိုလေးတွေကြည့် စာကျွေးခါကျပဲစာပဲလေးကျွေးခါကျတော့ဟိုဘက်လက်ကောက်ဒီဘက်လက်ကောက်တခါတဲ့ငေါင်းလေးမွတ်တက်မွတ်တက်မွတ်တက်တခါကောက်ကောက်ပိုက်တာတဲ့ပါဇက်နှုတ်သီးလေးနဲ့ကောက်လိုက်မြူလိုက်ကောက်လိုက်မြူလိုက်တခါတဲ့လွတ်တတ်တော်ရှားတယ်မလွတ်တာကများတယ်ဒါလိုပဲတတိညံရှင်ကတတိကြတော့ဟိုဘယ်အာယုံမဲ့ပေါ်ပေါ်မှတ်တိုက်မှတ်တိုက်ရထိတဲ့တခါထိထိမိမိကိုပဲတခါတဲ့ပေါ်တာပါပဲဘယ်အာယုံပဲမှတ်မှတ်နင်းအာယုံပဲမှတ်မှတ်ကြားအာယုံပဲမှတ်မှတ်ဘယ်အာယုံပဲမှတ်မှတ်ပေါ်နေတဲ့အာယုံမှန်တဲ့မြားကို မှန်တိုင်းမှန်တိုင်းမှာထိထိမိမိကြစ်ကြစ်လစ်လစ်သိရတယ်ဖောင်တာလေးကိုကြစ်ကြစ်လစ်လစ်သိမယ်ပိန်တာလေးကိုကြစ်ကြစ်လစ်လစ်သိမယ်နာရာကျင်နာကြိုက်တာခဲတာလေးသဘောတရားကိုတိတိချာချာသိမယ်ထိထိမိမိသိမယ်ဒါညံပါတဲ့တတိတွေပဲကိုယောဂီတွေရတဲ့ခါရတော့ဒီနေ့လားလဲဒါပဲဒီနေ့လားလဲဒါညံမမပါပဲတချို့ယောဂီတွေကတချို့ယောဂီတွေညံမပါဘူးဆိုတော့ तू ပိုင်ပိုင်ချာချာ तू ပြောနိုင်သလားမပြောနိုင်ဘူးညံမပါသေးဘူးညံမပါသေးဘူး ညာမပါဘူးဆိုတော့ तू ကထင်ရပြောတတ်တယ်ထင်ရပြောတတ်တယ်စဉ်းစားစိတ်ထဲမှာပေါ်လာတဲ့စဉ်းစားရတယ်လည်းပြောတာဒါမပြောရဘူးဉာဏ်ဆိုတာစဉ်းစားတဲ့သဘောတရားသူဟာသူပေါ်လာဘွာကနေဘွာကနေပေါ်လာတယ်ထင်ရကြံပြောဉာဏ်မနှော့သဘောမရှိမေစိတ်ထဲမှာထင်ရတယ်သူကဒါဖြစ်တဲ့ထင်တယ်ဟိုဟာလေးထင်တယ်ဒီဟာလေးထင်တယ်ဟောအထင်ဟာဉာဏ်မဟုတ်ဘူးဒါအထင်အထင်ပဲအမြင်မဟုတ်ဘူး ကိုယ်တိုင်မြင်မှညံမမြင်သေးဘူးဆိုရင်ညံမဟုတ်ဘူးအာညံနဲ့ရှိတဲ့တတိကြတော့ကိုယ်တိုင်မြင်တယ်ဒါကြောင့်ထင်ရကြံပြောညံမနှောသဘောမစင်ပဲတဲ့သဘောမစင်ဘူးညံမပါတဲ့အသိဟာသဘောတရားထဲမှာစင်ကြရသိပါမလားတကယ်အမှန်ကိုသိပါမလားမသိဘူးအနေစားဆိုတာမှန်မသိဘူးဒုက္ခအမှန်မသိဘူးအနတ္တအမှန်ကိုမသိဘူးဒါကြောင့်မို့ ယောဂီတရားရှာခါကြတော့ကိုယ်သိတဲ့လောက်သာရှာရမယ်တွေးပြီးတော့စဉ်းစားရတော့မရှာဘူးအထင်နဲ့ဘယ်တော့မှမပြည့်ရဘူးကြားတယ်နော်အထင်နဲ့မပြည့်ရဘူးအထင်နဲ့မပြည့်ရဘူးကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေဖြစ်တတ်တဲ့ရှောက်ဒါမှပြည့်ရပြန်လွယ်တယ်ဒါလွယ်ညာပါလာမှာပေါ့တပြေးတပြေးပါလာမှာပေါ့သူကသူပါလာမှာပေါ့ညာပါနိုင်တဲ့အစွမ်းအမရှိသေးရင်တော့ညာမပါသေးဘူးပေါ့ခုတာတို့ကဥပမာလေးတွေသိချာမှန်တာငှဲလေးတွေခိုလေးတွေကိုအစာပြည့်အခါကျတော့ ခိုတွေအများကြီးတခါနဲ့ရာနိုင်ကြီးခိုတွေကြီးစာကြွေစဘာလို့ဆန်းလို့ပဲလို့ကြီးတခါလူတော့တခါကောက်လိုက်တာစက်နဲ့စက်နဲ့စက်ကောက်လိုက်တာကြီးနှုတ်ပြီးတည်းမှာပါသွားတာပဲလက်လက်လက်လက်ကောက်ဟိုဘက်လက်ကောက်ဒီဘက်လက်ကောက်ကောက်သမျှပဲတွေစဘာတွေကခိုကလေးရဲ့နှုတ်ပြီးတည်းမှာပါဖြစ်သွားတယ်လေပါပါသွားတာပဲဒီလိုပဲညံပါပြီညံပါသွားပြီတတိသွန်အားထက်လာပြီဆိုရှင်ဘယ်ဟာပဲမှန်မှန်မှန်သမျှအာယုန်တွေဟာပါဖြစ်သွားတယ်လေ ပိုင်ပိုင်ခြားခြားပါသွားတာပါပဲသိချာသိတော့သိသွားတာပါပဲအဲ့ဒါလို့သိအောင်မှတ်ပါယောဂီတို့သိအောင်မှတ်ပါဖြစ်ဖောင်းနေအောင်မှတ်ပါအပေါ်ရရွတ်ရှာပြီးတော့ဘယ်တော့မှမမှားနဲ့ဘုံတောင်များလို့ရေမှာပေါ်နေတယ်လို့အပေါ်ရရွတ်ရှာပြီးတော့ဘယ်တော့မှမမှားရဘူးကိုယ်စိတ်ကိုယ်သိငါမှန်းတဲ့နေရာမှာဘယ်လောက်ကြည့်သိတယ်လဲငါသိတာအပေါ်ရကြောသိသလားအတွင်းလှိုက်ပြီးတော့သိသလားဒီအပေါ်ရကြောသိရဆိုရင်ဒါမှန်သေးဘူးစိုက်ပြီးတော့မှတ်ပါသိရကြည့်တယ် သိစေရေးကြည့်ပါတယ်ယောဂီတို့ဒါကြောင့်မို့တရားဆိုတာသဘောသိအောင်မှန်ရမယ်သဘောသိအောင်မှန်ရမယ်သဘောသိမှတရားဉာဏ်သဘောမသိရင်ဉာဏ်မဟုတ်သေးဘူးသိချရမှတ်ဒါထင်ရကြံပြောဉာဏ်မနှော့သဘောမစင်လေတဲ့ထင်ရကြံမပြောရဘူးသိရင်သိတတ်ပြောမသိရင်မသိဘူးလို့ပြောဒါပါရမေနတတိနိပကိဏသာမဏကတော်တဲ့ဉာဏ်ရှင်တဲ့ဉာဏ်ပါရတတိကစွမ်းအားကောင်းတယ် ညံပါမှတတိယအားရှိတယ်ညံမပါရင်တတိယအားမရှိဘူးညံပါတော့ညံစွမ်းအားကလည်းတစ်မျိုးတတိစွမ်းအားလည်းတစ်မျိုးအင်းအားနှစ်ခုပေါင်းလိုက်တော့ပို့ပြီးတော့ထက်ထက်မြက်မြက်မရှိဘူးလားယောဂီတရားမှဘယ်လိုနေလဲအမြဲတမ်းတော့မှန်ကောင်းသလားမကောင်းဘူးကောင်းတဲ့ခါလဲကောင်းဤမကောင်းတဲ့ခါလဲမကောင်းမကောင်းတဲ့ခါကြည့်ညာပါသလားလို့မပါဘူးအပေါ်အကြီးရှရှမှန်းသွားတာပါပဲဘာလဲလို့မဟုတ်ဘာလဲမကောင်းဘူးမသိဘူးတဏ္ဍာလေးပဲသူပြီးသွားတာပါ ဟောညံပါတော့ပိုင်ချပြီးပြသွားတယ်ဒါနားလည်ဖို့လိုပါတယ်ဘုရားကျမ်းဂန်ကဒါကိုတတိနဲ့ပတ်သက်ပြီးတော့တော်လေးဖွင့်ဆိုထားတာအကျယ်ကြီးတဲ့ဟောအချိန်မရပါဘူးဒါလို့ဆိုနားလည်သွားပြီပေါ့ညတတိယစနိပကဘဝေနစဒီတော့ဖွင့်ဆိုထားတယ်ပညာပါထက်ယူထားတယ်ဒီနေရာမှာကသမဘာနာတတိဘာဇနိယေပညာအကတာတတိကိုဟောတဲ့နေရာမှာပညာဘာလို့ထက်ထားသလဲလေတတိယဘလဝဘောဒီပဏ္ဍတံတတိစွမ်းအားထက်မြက်ဖို့ညောင်ထက်ထားပါတယ် တခါပြန်ပြီးတော့သူကဝန်ခံတယ်ပညာဝိပယုတ်တာဟိတတိဒုဗလာဟောတိပန့်ပယုတ်တာဗလဝတိဟောတိတဲ့ဟုတ်ပါတယ်တဲ့ညာမပါတဲ့ပညာမပါတဲ့တတိဆိုတာအာနေတာပါတယ်အာနေတဲ့ညာပါတတိမှာအကောင်းပါတယ်ဒါကြောင့်မို့ညာပါအောင်အထုပါယောဂီတို့ညာပါအောင်မှတ်ပါဒါပြောပြနေတယ်ညာပါရမိဏတတိနိဗ္ဗကိဏသမနာကတော စိရကတံပိစိရဘာတိတံပိတရိတာနုတရိတာအမတန်ကြာတို့ကလှုပ်ထားတဲ့ဟာတွေပြန်ပြန်သတိရတယ်ဉာဏ်ပေါ်လာပြီဝိပဿနာဉာဏ်တွေအောင်မြင်လာပြီဆိုရှင်ဟိုးငငယ်ကလေးကလှုပ်ထားတဲ့ဟာတွေပြန်ပေါ်သတိရတယ်ဟိုးရှေ့ရှေ့ကနေပြီးတော့ဖြစ်ခဲ့မှုတဲ့အကြောင်းအရာတွေကိုလည်းပဲပြန်သတိရတတ်တယ်လုတ်ကင်ထားတာတွေပြောဆိုထားတာပြန်ပြီးတော့သတိရတတ်တယ်အဲ့ဒါတတိတရားသဘောတရားတချို့ပုဂ္ဂိုလ်တွေကဘလောက်ထိတတိ စွမ်းအားထက်မြက်တယ်လဲဆိုလို့ရှိရင်အမိဝန်ထဲမှာဘိသန်တီတီရအခြေခံစပြီးတော့အကုန်သိတယ်အမိဝန်ထဲမှာနေတဲ့ကိုလာဆလာအကုန်လုံးသိသွားတယ်အဲ့ဒါကြီးတရားထုတ်တဲ့တတိခိုင်မြဲတဲ့ပုဂ္ဂိုလ်တွေကြီးတတိစွမ်းအားထင်ရှားလာတဲ့အခါမှာခိုင်မာလာတဲ့အခါမှာအမိဝန်ထဲမှာပဋိသန္ဓေမျိုးစိတည်တဲ့အချိန်ကစပြီးတော့အမိဝန်ထဲမိဝန်အမိဝန်ထဲမှာကိုလာဆလာနေလာတဲ့အချိန်အကုန်လုံးပြောတာတဲ့ကြီးဒါတတိစွမ်းအားခိုင်မြဲတဲ့ပုဂ္ဂိုလ်တွေ အမှန်တူးဆန်းတဲ့ယောဂီတွေရှိတယ်အဲ့လိုမျိုးရှိတယ်အဲ့လိုမျိုးရှိတယ်တတိသွန်အားရဲ့သဘောပဲဒါဒါစိရကတံပိစိရဘာတိတံပိအဲ့ဒါလေးကြည့်ကိုယ်တိုင်ပြုထားတာမဟုတ်ဘူးအဲပရိသန္တိဆိုတာကိုယ်တိုင်ပြုတဲ့သဘောပါတာပေါ့လေမိမိရဲ့အစွမ်းကဖြစ်ပေါ်လာတာကိုအဲ့အမျိုးမထက်မှာတတိတဲတဲ့အချိန်ကစပြီးအကုန်တီးတယ်ပြည်ဒါဖာအစွမ်းလို့ခေါ်တယ်လေတတိသွန်အားဒါပေမဲ့တတိမှာဘယ်သူနဲ့ဘယ်သူပါနေတယ်လဲညံပါနေတယ်ညံနဲ့ရှင်ထားတဲ့တတိအဲ့ဒါ ယောဂီများတရားဆိုတော့သိလားအမျိုးအထားသတိတဲတို့အကြောင်းသိလားကံစဉ်းစားကိုသိလားသိဘူးလားမနေ့ကစားရစားစရာအခုပြန်စဉ်းစားကြည့်သိတာမနေ့ကဘာလဲစားထားလဲသိလားဒီဒီနေ့စားရတာမဟုတ်ဘူးမနေ့ကဘယ်နဲ့စားရလဲသိတာသိလားဒီနေ့ထမင်းစားရတော့သိတယ်မလားစားစရာဘာလဲစားရသိတယ်မဟုတ်လားထမင်းဘယ်နှလုံးစားတယ်ဒီနေ့ဘယ်တတိယမလဲမိကြည့်ပါလားတတိရှိသူမရှိသူက ဒီလိုကြွားတယ်ဒီလိုကြွားတယ်တတိရှိသူကငါထမင်းဘယ်နှလုံးစားလိုက်တယ်သိတယ်သူဘယ်စားစရာကိုဘယ်နှစွန့်ခတ်စားတယ်သိတယ်ဘယ်စားကိုဘယ်နှတုံးစားသူသိတယ်ထမင်းဘယ်နှလုံးစားတယ်သူသိတယ်တတိမရှိသူကဒီလိုသူမိလို့ပြောနိုင်သလားအာမပြောနိုင်ဘူးသမဘမေ့ရှုံးတာအဲ့ဒါတွေပဲအင်တာဗျူးမေ့တဲ့ခါကျထားတယ်မေ့တာအဲ့ဒါအဲ့ဒါလေးတွေပဲအဲ့ဒါလေးတွေပဲ မျက်ခုံးမွေးမှာမျက်ခုံးဘယ်နှပင်ရှိတယ်လဲမေးလို့ရှင်သိပါမလားဘာဖြစ်လို့လဲရေမမိထားပဲကိုဟုတ်ရမလားဟေးတတိဆိုတာရေထိုင်းရင်တော့မှတ်ထိုင်းရင်တော့မသိပေဘူးလားပြီးတယ်အဲ့ဒါတတိအားကောင်းတဲ့ပုဂ္ဂိုလ်တွေသွားမေးကြည့်ပြတ်တာတယ်ဟိုဟာလေးဘယ်အကြောင်းပဲဖြစ်ပြတ်တာတာပါပဲတော့အချိန်တော်ကြာလေးဟာကိုပြတ်တာတယ်တခါတတိအားမကောင်းတဲ့ပုဂ္ဂိုလ်ကတော့မနေရဟောတဲ့တရားကိုမေးကြည့်တချို့အင်းအင်းမေးသွားပြီ အဲတို့အသက်လဲဒီလိုတို့အသက်လဲကြည့်ဆိုတော့မမှန်းနိုင်ဘူးဖျားဟောအသက်ကြီးတာသွားပြီရင်မဲ့သွားရှာတယ်အသက်ကြီးတာတရားတရားနာတင်ကလားတို့ကတတိမှမရှိပဲတောင်ပြေးမြောင်ပြေးရှောက်ပြေးနေတဲ့တတိနဲ့တရားနာတော့ဘယ်မှန်းမိမလဲတချို့ဖွားကြီးတွေတချို့ယောဂီတွေဖွားကြီးမဟုတ်ဘူးအဖွားငယ်တွေလည်းဒီလိုပဲသူ့နိုင်နှစ်နာရအောင်နာဟတရားကိုနောက်တစ်နေ့မနေ့မိုးလင်းမိကြီးဟောအမတအခက်ခက်ရတော့ပြီးရတွေးနေတာပါသူအဲ့ဒါလေးဒါဒါဘာလို့ခေါ်မလဲ တတိစွမ်းအားနေတယ်ဒါကြောင့်မို့တတိခိုင်မြဲသူဟာတရားရပြန်တယ်အသက်ကြီးလာရင်တတိခိုင်မြဲမှုအားနေသွားတယ်ညာလည်းအားနေတယ်တတိလည်းအားနေတယ်သိရကြီးတယ်မှတ်မိတဲ့အယုံပေါ်မှာစောစောမြဲမြဲမှတ်ဖို့လိုတယ်ဥပမာပြပြောရမယ်ဆိုလို့ရှိရင်လူတရားတောင်ခွေထောက်ပြီးတော့သွားတယ်မြေပြင်ပေါ်မှာတောင်ခွေနဲ့ထောက်ထောက်သွားတဲ့ခါကျတော့မြေပြင်ရဲ့အကျယ်ကြီးပဲတောင်ခွေ ဖျားနဲ့ထောက်မိတဲ့နေရာနဲ့မထောက်မိတဲ့နေရာညီဘု து ကပုံများလဲဘု து ကပုံများလဲထောက်မိတဲ့နေရာနည်းနည်းလေးမဟုတ်လားတန်ဝေးဖျားတွေကထောက်ထုတ်သွားနည်းနည်းလေးဒါမှမဟုတ်ပဲထောက်မိတဲ့နေရာထောက်ထောက်သွားရင်အလိုရှိတဲ့ခရီးကိုမရောက်ဘူးလားရောက်တယ်ဒါလိုပဲယောဂီတို့အကုန်လုံးမှန်းနေရမယ်လို့ဆိုလိုတာမျိုးမဟုတ်ဘူးမှန်မိတဲ့အာယုံတွေပေါ်မှာမှန်မိအောင်ကိုမှန်ရမယ်ဘယ်လိုဆိုလို့လဲ ဘယ်လိုဆိုလိုရအောင်အရှင်မြတ်အားလုံးပဲမှန်ပြီးမလဲဆိုတာကတက်စရာရှိတယ်ဒါကြောင့်ပြောပြတာတောင်ဝင်းနဲ့ထောက်ထောက်သွားခါကျတော့ထောက်မိတဲ့နေရာမှာတိတိမိမိထောက်ပြီးတော့သွားရတယ်လို့ပဲအရာအရာရောက်တယ်လို့ပဲခုကလို့မှန်မိတဲ့အာယုံပေါ်မှာတော့ဘယ်လိုမှန်မလဲတိတိမိမိကိုပဲသိအောင်မှန်ရမယ်အပေါ်ရန်ကျော်ရှပြီးတော့မမှန်ရတနေ့လုံးလုံးမှာတစ်ခါပဲမှန်ပြီးရင်တစ်ခါအဲ့ဒီတစ်ခါမှန်ပြီးမှန်ပြီးစွန့်နေရမယ်တစ်ခါလေအဲ့ဒါလို့စွန့်အောင်မှန်ရမယ်ယောဂီတို့ ဒါဆိုလို့တဲ့တတိသွန်အားသိရကြီးတယ်ညာတတိဆိုတာဟာပိုတယ်ဆိုတာရှိလားဘာသာရှိတယ်လဲလိုတာသာရှိတယ်ခုယောဂီတွေမှာတတိပိုနေသလားလိုနေသလားပိုရင်နည်းနည်းလျှော့လိုက်ပေါ့တတိများနေတချို့ယောဂီတွေတတိနည်းနည်းများနေတူပါရဲ့อืมနည်းလျှော့ထားလိုက်တတိများနေနော်တချို့ကတရားစင်တဲ့ခါကျတော့သူ့အလိုလိုက်ပြီးတော့မစိမ့်ရင်မကြိုက်တာဘူးတချို့ယောဂီတွေကလည်း ကမ္မထမ်းဆရာဆိုတာယောဂီအလူလိုက်ပြီးဆရာတဲ့ခါလဲရှိတယ်ကိုယ့်အလူဆွဲပြီးတရားဆရာတဲ့ခါလဲရှိတယ်ယောဂီတို့တတိဒိဋ္ဌရတယ်တချို့ယောဂီတွေကတတိသွမ်းအပ်တော်နဲတယ်ဒါလေးတွေနားမလည်ဘူးဒါကြောင့်မို့တတိမဟောတိပါရမေနတတိနိဘဂိနသမဏဂတောစိရကတံပိစိရဘာတိတံပိသရိတအနုသရိတာတတိသွမ်းအထက်ထက်မြက်မြက်မှန်ရမယ်တဲ့နားလိုက်ပြီနော်တတိတို့အရေးကြီးတဲ့တတိပဲဒါကြောင့်မို့ ကြာမြင်စွာဟုပြောပြမှုတွေအောင်မေးလိုက်ကပေါ်ကြမသွေထုံများထမြဲရစ်ကြပါပေတတိနေမလိပြည်စုံနေသရိတအနုသရိတစိရကတမိစိရပါတိတမိသိထားတယ်ဆိုကြာမြင်စွာဟုပြောပြမှုတွေကြာမြင်စွာဟုပြောပြမှုတွေသရိတအနုသရိတကို အောင်မေလိုက်ကပေါ်ကြမသွေတတိထားလိုက်ရင်ဖြင့်ပေါ်လာမယ်အောင်မေလိုက်ကပေါ်ကြမသွေထိုမြတ်ထဲမြဲရစ်ကြပါပေတတိနှင့်မလေ့ပြီးဆုံးနေကြာမြင်စွာဟု ကြာမြင့်စွာဟုပြောပြူမှုတွေအောင်မေလိုက်ကပေါ်ကြမသွေထိုမြထက်မြက်ရစ်ကြပါပေတတိနှင့်မလင့်ပြည်စုံနေကြာမြင့်စွာဟုပြောပြူမှုတွေ အောင်မေလိုက်ကပေါ်ကြမသွေထိုမြတ်ထမြဲရကြပါပေတတိနှင့်မလေးပြည်စုံနေဆိုနှခေါ န်နဲ့နဲ့လိုက်လာပြီဒီကလည်းအတန်နဲ့နဲ့လေးတင်လိုက်တော့အတန်နဲ့နဲ့နောက်ကလည်းနဲ့နဲ့လိုက်လာတယ်ဟုတ်ပြီအဖွဲအပိတ်နဲ့နဲ့ညီသွားပြီတဲဟောကောင်းတဲ့ဘုန်းကြီးတွေဟောခိုင်းမှကောင်းပါတယ်တရားနာရတာဘုန်းကြီးကတောင်းဝကြီးတို့ဟောနေတာတတိနောက်ဆုံးခုနှစ်ပညာပညာဝါဟောတိဥဒယတာကမဏိယပညာယသမနာကတော အရိယာယနိဗ္ဗိတိကာယသမ္မာဒုက္ခကယကမဏိယ ထုမှတ်ရမယ်ပညာကြံ့ခမ်းရောက်သွားပြီပညာဝဟောတိတဲ့ပညာရှိရမယ်ဝိပဿနာပညာတွေရှိနေရမယ်ဥဒိယထာကမဏိယာအဖြစ်အပျက်ကိုဖောက်ထွင်းနိုင်တဲ့ပညာရပညာသမဏဂတောပြည်စုံသည်ဥဒိယထာကမဏိယပညာသမဏဂတောအဖြစ်အပျက်ကိုဖောက်ထွင်းနိုင်တဲ့ဉာဏ်ရှိရမယ်ကိုယ်ထဲမှာ အရိယာယနိဗ္ဗေဒိကာယနိဗ္ဗေဒိကာယကိလေသာကိုဖျက်ဆီးခြင်းငါစွာနိုင်သောသမ္မာဒုက္ခယကမဏိယဒုက္ခဤကုံရသော ရောက်စေတသောနိဗ္ဗေဒနိဗ္ဗေဒိကာယကိလေသာကိုဖောက်ခွဲနိုင်သောဖြစ်ပေါ်လာကိလေသာကိုညံနဲ့ဖောက်ခွဲနိုင်ရမယ်ညံနဲ့တားမြစ်နိုင်ရမယ်သမ္မာဒုက္ခယကမဏိယဒုက္ခညိယသောရောက်စေတသော တန်ဆူပြီးအားထုတ်နေတဲ့ဝိပဿနာဉာဏ်တွေညာဒုက္ခကိုဒုက္ခငြိမ့်တဲ့နိဗ္ဗာန်ကိုရောက်စေနိုင်အစွမ်းရှိရမယ်တဲ့။တဏ္မာစွမ်းနိုင်အမထုအထုအထုလို့မရဘူး။တဏ္မာဒုက္ခခယကမနိယဒုက္ခငြိမ့်တဲ့နေရာဆိုတာနိဗ္ဗာန်တရားပဲ။အဲ့ဒီနိဗ္ဗာန်ကိုဥတန်ဥတည်နေတဲ့ဉာဏ်မျိုးဖြစ်ရမယ်။အဲ့ဒါဟုတ်ရနော်။ဥဒ္ဒယထာဂမနိယအဖြစ်အပျက်ကိုဖောက်ထွင်းလို့သိမြင်နိုင်သော အဖြစ်အပျက်တရားကိုလည်းပဲဖောက်ထွင်းပြီးတော့သိနိုင်ရမယ်ကိလေသာကိုလည်းပဲဖောက်ခွဲနိုင်ရမယ်နိဗ္ဗာန်ကိုလည်းပဲမြင်နိုင်ရမယ်အဲ့ဒီဉာဏ်မျိုးရှိဖို့လိုတယ်ယောဂီတို့ခုတရားထိုင်ရင်ထိုင်ရင်တခါတခါယာကစိတ်ဖြစ်ပေါ်လာတတ်တယ်လောဘလည်းဖြစ်ပေါ်လာတတ်တယ်ဒေါသမောဟလည်းဖြစ်ပေါ်လာတတ်တယ်မာနစတဲ့ကိလေသာတရားဖြစ်ပေါ်လာတတ်အဲ့ဒီဖြစ်ပေါ်လာအဲ့ဒီကိလေသာကိုဖြစ်ချင်းဘာလို့ရမလဲဟန့်တားနိုင်ရမယ်ဘာနိုင်ရမလဲဖြစ်ချင်းကိလေသာရည်စည်ကြောင်းတဲ့မြော့ပါပြီးတော့လက်မခံရဘူး ကိလေသာလာပြီဟဲ့ဆိုကြတဲ့ကောအဲ့ကိလေသာကိုချက်ချင်းတားမြင်နိုင်ရမယ်ကိလေသာယောဂီတွေအတွက်မိတ်ဆွေလာရန်သူလားအေးအဲ့ဒါနားလည်ဖို့လို့တဲ့ဒါကြောင့်မို့အဲ့ဒါကိုဆိုလို့တဲ့အရိယနိဗ္ဗိတိကာယဆိုတာပေါ်လာတဲ့ကိလေသာကိုချက်ချင်းမလုပ်နိုင်ရမလဲဟတ်တားနိုင်ရမယ်ကိလေသာယောဂီကနိုင်ရကိလေသာပေါ်လာကိလေသာကိုချက်ချင်းဟတ်တားနိုင်ရလားဘလောက်ကြာကြာဟတ်တားရလဲ အကြာကြီးပါပဲတစ်ခါတစ်ခါမှမိနစ်30 40အခြေသာကုံသွားတဲ့ကိလေသာကမထွက်ဘူးကိုယ်ထဲမှာကပ်ရပြီးတော့နေတာတစ်ခါကိလေသာတွေတစ်ခါလေကိုယ်ထဲမှာမကားတဲ့ကိလေသာကိလေသာကကိုယ်ထဲမှာလားမလားတော့ယောဂီစိတ်ကကိလေသာရှင်ချင်းသွားရောဟိုသွားလိုက်ဒီသွားလိုက်ဟိုကြံလိုက်ဒီကြံအဲ့ဒီလေတွေးတာကြံတာစီတာတွေကကိလေသာဟုတ်သလားမဟုတ်ဘူးလားအဲဒီလိုရှိရင်ယောဂီဟာယောဂီမှာရှိတဲ့ဝိပဿနာဉာဏ်တွေအသိဉာဏ်တွေကကိလေသာကိုတားမြင်နိုင်သလားမနိုင်ဘူးလား ဟေးတော့ကိုယ့်အကူရေးကြည့်တဲ့တော့ရေလာမြောင်းပေးအဓိထားကိုလူတယ်ကိုယ်ထဲမှာပေါ်လာတဲ့ကိလေသာကိုလည်းပဲအမြန်ဆုံးဟတ်တာနိုင်ရမယ်အပြင်ကိုထွက်သွားတဲ့စိတ်ကိလေသာစီ သွားတဲ့စိတ်ကိုလည်းပဲအမြန်ဆုံးမလုံးနေရမယ်ဟတ်တာနိုင်ရမယ်ဒါကိုဆိုလို့တဲ့အရိယာယာနိဗ္ဗိဒိကာယမြတ်သောကိလေသာကိုဖောက်ခွဲ့တာတော့ဉာဏ်ရှိရမယ်တမ်းမြင်နိုင်ရမယ် ဥဒိယတာကမဏိယအဖြစ်အပျက်ကိုမြင်ရမယ်ဖြေလိုက်ပြဲလိုက်ပေါ်လိုက်ပြောင်းလိုက်ဖြေလိုက်ပြဲလိုက်ပေါ်လိုက်ပြောင်းလိုက်ပူလာလေးမှန်လိုက်ဖြေလိုက်ပြဲလိုက်ပေါ်လိုက်ပြောင်းလိုက်အိဒါလိုက်မှန်လိုက်ဖြေလိုက်ပြဲလိုက်ပေါ်လိုက်ပြောင်းလိုက်နာရာကျင်တာကြိုက်တာခဲတာမှန်လိုက်ဖြေလိုက်ပြဲလိုက်ပေါ်လိုက်ပြောင်းလိုက်ဟောသဘောဝတရားတစ်ခုကိုသိသိချာချာဖိဖိစီစီမှိုက်တဲ့အခါမှာတည်မြဲမှုသဘောတရားရှိပဲနဲ့ဖြေလိုက်ပြဲလိုက်ဖြေလိုက်ပြဲလိုက်ပေါ်လိုက်ပြောင်းလိုက် အဲ့ဒါလို့ပိုင်ပိုင်ဖြာဖြာသိအောင်မှန်ရမယ်ပူတဲ့သဘောအမှန်ကိုသိရမယ်အေးတဲ့သဘောအမှန်ကိုသိရမယ်နာနာကျင်တာကြိတ်တဲ့ခါတဲ့သဘောကိုသိအောင်မှန်ရမယ်ဖောင်းတာပိတာသဘောကိုသိအောင်မှန်ရမယ်ဖောင်းတာလေးရတခါဖောင်းဖောင်းလာလိုက်ပေါင်းပြောက်သွားလိုက်ပိန်သွားလိုက်ပြောက်သွားလိုက်ခါတဲ့ရေပွဲလေးများစူးစူးတက်လာတယ်တခါတဲ့မိုးရေတွေရေကန်ထက်ကြားလာတဲ့ခါကြားတော့တခါတဲ့အဲပလုတ်စီးလေးတွေဖြည့်ဖြည့်တော့ဖခနဲ့ပေါ်လိုက်ကွဲလိုက်ဖခနဲ့ပေါ်လိုက်ကွဲလိုက်အဲ့ဒါလို့ဖြစ်ပြီးအောင်ညာတွေသူ့သက်ပြီးမှန်းပေးရမယ်တဲ့ယောဂီတို့ဒါဥဒိယတကမဏိယ ပညာသမဏကတော်လို့ဆိုပါတယ်နားလည်လားအေးနားလည်ပြီဒါကြောင့်ဉာဏ်ရှိဖို့လိုတယ်မဟုတ်ဘူးလားဒါအဖြစ်ပြက်ကိုမြင်ရမယ်အဖြစ်ပြက်ကိုမြင်သွားပြီဆိုရင်ဒါရှေ့ကိုဆက်ပိုင်းတော့မကြမီတရားရတော့မှအမှန်ပဲဒါရမို့ငီးမနေနဲ့ငေးမနေနဲ့တွေးမနေနဲ့ရှိတဲ့အာယုန်တွေကိုသာဘာလို့ရမလဲမှန်တယ်မှန်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ် ဖောက်ပင်လေးပေါ်မှာစိတ်တင်းကြီးလာပြီဆိုရင်ဖောင်းတာလေးအချက်ပေါင်းများစွာဖောင်းသွားတယ်အချက်ပေါင်းများစွာပိန်ပြီးသွားတယ်အချက်ပေါင်းများစွာမရေမတွက်နိုင်လောက်အောင်အချက်ပေါင်းများစွာဖောင်းတယ်လာတယ်မရေမတွက်နိုင်လောက်အောင်အချက်ပေါင်းများစွာပိန်ပြီးတော့ကြာသွားတယ်ဒါဟာအဖြစ်ပြက်တရားပေါ်သွားတဲ့သဘောမျိုးပဲပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဖောင်းလိုက်ပြောင်းလိုက်တခါရေုံနိုင်ဘူးတခါဖောင်းပင်လေးရချက်ပေါင်းများစွာတခါတယ်ဝါရဒတွက်ကမှုဖြစ်ပေါ်လာသဘောတရားလေးတွေအဲ့ဒါဖောင်းပင်မှာလည်းဒီဒီသဘောထင်ရှားတယ်ခန္ဓာကိုယ်အနေရ နေရာဟိုနေရာဒီနေရာတွေအောင်လဲပိုသိထင်ရှားပါတယ်ဟိုနေရာပေါ်လိုက်ပြောလိုက်ဒီနေရာမှာပေါ်လိုက်ပြောလိုက်အဲထင်ရှားပါတယ်ဥဒိယတကမ္မနိယလို့ခေါ်တယ်အဲ့ဒါဉာဏ်ကိုဖောက်အောင်ပေါက်သွားအောင်သဘောဝယုံနာတရားကိုဖောက်ထင်းအောင်သိတဲ့ဉာဏ်ရှိရမယ်ဉာဏ်သုံးခုရှိတယ်အကျဉ်းအကျဉ်းအမြင်ပြောမှဆိုရှင်ဥပမာရပြောရမှဆိုရှင်လေးနဲ့မြတ် ပြည့်ဆိုပါတော့သင်္နာထားလိုက်လေးနဲ့မြတ်ရှိကရှိရှိရှိသုံးစကားပေါ့ပင်မှတစ်ခုဟိုမှာရှိမှထားရတယ် တိုင်မှာပြင်းမှတ်ထားရတယ်မြားနဲ့ပေးလိုက်တယ်ပင်မှန်းကိုမရောက်ဘဲနဲ့လှမ်းကြမ်းမှာမြားကအောက်ကျသွားတယ်ဒီလိုမြားမရှိဘူးလားဘာဖြစ်လို့အောက်ကျသွားပါလဲသူပင်မှန်းကိုဘာဖြစ်လို့သူမဲဝဲအောက်ကျသွားတယ်လဲပစ်တဲ့လူရဲ့အာနေတယ်ဒါကြောင့်မို့လိမ့်နေပြတဲ့မြှပ်ပလဲတဲ့ခါကျတော့ပင်မှန်မရောက်ပဲနဲ့ကြာသွားတယ်မြှပ်လဲရှိတယ်အာနေသွားအာရောသွားပြီဒုတိယပင်မှန်ကိုပေးလိုက်တယ် ပင်မထီးတယ်ထီးပြီးအောက်ကျသွားတယ်ဟိုဘက်မဖောက်ဘူးဒီလိုမျှမရှိဘူးလားဘာဖြစ်လို့ဟိုဘက်ကသူမဖောက်နိုင်တယ်လဲအာပြော့သွားတယ်ပင်မကတော့သူဘာဖြစ်သွားတယ်ရောက်နေထီးသွားတယ်ထီးပြီးမဟုတ်ဘဲပေါက်နေတယ်လားမပေါက်နိုင်ဘူးရော့အရော့သွားတယ်အမပြီးဘူးတတိယကပင်လိုက်တယ်ထိတယ်မှန်တယ်ဖောက်ထွက်သွားတယ်ဟောဒီညကဘာလို့ဟိုဘက်ဖောက်ထွက်သွားပါလဲ အာတည်တယ်အာကောင်းတယ်အဲ့ဒါလို့မှန်တဲ့နေရာမှာညံသွင်းမျိုးရှိတယ်အမှန်သွင်းမျိုးရှိတယ်မှန်တာမှန်ပြီးတော့အရာမရောက်တဲ့အာတမျိုး မှန်တယ်အရာရောက်တယ်တော့ပြင်မဲ့လဲပဲညံကဖိပြီးတော့မသိတတိယမျိုးကမှန်တယ်အရာရောက်တယ်သိတယ်ဖောက်ထင်းသွားတယ်ဖြစ်ပျက်တရားကိုသူမြင်သွားတယ်သင်နေချက်ပြသိသွားတယ်အဲ့အဲ့သဘောတရားကတမျိုးဘယ်နှမျိုးရှိသလဲ ခုအဲ့ဒီသုံးမျိုးအသီးသုံးမျိုးထဲမှာယောဂီတွေဘယ်မျိုးထဲပါတယ်လဲပထမမျိုးထဲမှာပါသလားဒုတိယမျိုးထဲပါလားတတိယမျိုးထဲပါလားဘုန်းကြီးယောဂီတွေတတိယမျိုးထဲပါမှာပါဖြစ်ပြီးတော့ဖုတ်ထွက်သွားတဲ့မျိုးထဲမှာပါမှာပါပါတယ်ဟုတ်လားယောဂီတွေအင်းပါပါတယ်ယောဂီတွေอืมမနေ့ကရောက်တဲ့ယောဂီတွေပါတယ်မဟုတ်ဘူးလားဟိုတနေ့ကရောက်တဲ့ယောဂီတွေရောပါပါတယ်ပါပါတယ်ဟုတ်တယ်မဟုတ်လားအေးအသိဘယ်နှမျိုးရှိတယ်လဲဒါရမို့ နံပါတ်1နည်းလည်းရှိတယ်မှန်းတော့မှန်းတာပါပဲအာက မပြည့်တော့ဝိရိယကတတိတိကရွတ်ရဲနေတော့မှန်းလျက်နဲ့မသိဘူးမှတ်တော့မှန်းတယ်မသိဘူးဒါရှိတယ်မလားအဲမှန်းတော့မှန်းတယ်မသိဘူးဒါပထမမြုပ်စားမြားမြုပ်စားပေါ့ဒုတိယကမှန်းတော့မှန်းတယ်သိတဲ့အတိုင်းမလဲပဲသူကကွယ်ကွယ်ပြားပြားသူမသိဘူးဝိတဝတာဖြစ်နေတယ်မှန်းတော့မှန်းတယ်သိတော့သိတယ်ဝိတဝတာသိတယ်မကွယ်ပြားဘူးတတိယမြုပ်ကသိတယ်ကွယ်ကွယ်ပြားပြားကိုပဲသိသွားတယ် မှန်တဲ့ကြည့်နေရသလိုလက်ထက်လက်ထက်မှာကံယူကြည့်နေရသလိုတေချာပြီးသွားတယ်အဲ့ဒီအစည်းမျိုးကိုသာလင်ဥဒိယထကမ္မနိယပညာသမဏကတော်လို့ခေါ်တယ်ယောဂီတို့ဟုတ်ပါလားအဲ့ဒီအစည်းမျိုးသိဖို့လိုပါတယ်သိဖို့မလိုဘူးလားအေးအဲ့ဒီညာနဲ့ရှိပါစေတဲ့အဲ့ဒီညာမျိုးဖြစ်အောင်အထုပါတဲ့အဲ့ဒီညာမျိုးဖြည့်ပြီဆိုရင်တော့တရားရပြီယောဂီတို့ဒါဆိုနေတဲ့ကြံငံကဒါကြောင့်ပညာဝါဟောတိပညာဝါပညာရှိရမယ်ဥဒိယထကမ္မနိယပညာသမဏကတော် အဖြစ်အပျက်ကိုဖောက်ထွင်းနိုင်တဲ့ပညာနဲ့လည်းပြည့်စုံရမယ်အရိယာယနိဗ္ဗေဒိကာယသမ္မာဒုက္ခယသမဏိယဖြစ်ပေါ်လာတဲ့ကိလေသာတို့ကိုလည်းဖောက်ခွဲနိုင်တဲ့ဉာဏ်ရှိရမယ်နိဗ္ဗာန်ကိုမှန်းပြီးတော့ရည်မှန်းပြီးတော့ဒုက္ခငြိမ်းရတရားနိဗ္ဗာန်ကိုရည်မှန်းပြီးတော့အဲအတုနေတဲ့ဉာဏ်သွမ်းလည်းရှိရမယ်အဲ့ဒါဆိုလိုတယ်အဲ့ဒီဉာဏ်ရှိရင်ယောဂီတွေတရားရပြီဘာရမလဲတရားရပြီသူတော်ကောင်းတရားဘယ်နှပါလဲ9ပါး ဖုံသွားပြီသူတစ်ပါးတရားသူတစ်ကောင်းတရားခုနှစ်ပါးဒါကြောင့်ယုတ်နာဖြင့်ပြဲလိုက်လျက်သည်မြင်ကြည်လင်သာရှိဖောင်ထွင်းကမြင်ဒုက္ခဒုက္ခသာသိကြံ့ကြီးရပင်မြင်နိုင်ညာညာအလုံးကြည်လင်အဲ့လိုပြမယ်လို့ဆိုယုတ်နာဖြင့်ပြဲလိုက်လျက်သည်မြင်ယုံနာဖြည့်ပြက်လိုက်လျက်သည်မြင် ကြည်လင်သာရှင်းဖောက်ထွင်းကာထင်ကြည်လင်သာရှင်းဖောက်ထွင်းကာထင်ဒုက္ခသာသိပြန်ရရာပင်မြင်နိုင်ညာညာအလွန်ကြည်လင်ယုံနာဖြည့်ပြက်လိုက်လျက်သည်မြင် ကြည်လင်သာရှင်းဖောက်ထွင်းကာထင်ဒုက္ခသာသိပြာညေရပင်မြင်နိုင်ညဉာဏ်အလွန်ကြည်လင်သို့နှခေါ့ ဆိုင်လျက်သိမြင်ကြည်လင်သာရှင်ဖောက်ထွင်းကာခြင်းဒုက္ခသာသိပြန်ကြီးရပင်อืมအဲ့လိုရှင်းရမယ်တဲ့နိဗ္ဗိတိကသမ္မာဒုက္ခခယကမဏိယကိုဒုက္ခသာသိပြန်ကြီးရပင်သူစီထားတယ်ဥဒိယထကမဏိယကိုယုံနာဖြစ်ပြလိုက်လျက်သိမြင်အရိယာယာကိုကြည်လင်သာရှင်ဖောက်ထွင်းကာခြင်းဒါအရိယာနိဗ္ဗိတိကာယကို ကြည်လင်သချင်းဖောက်ခွင်းကခင်အဲ့ပြီးထားတယ်သူပါဠိတော်လေးအဆင်ပြေအောင်ပေါ့လေဒါယောဂီတရားနာတဲ့ယောဂီပြီးအောင်လောက်ကဒီပြီးထားတဲ့ဘာသာလေးဖြစ်ပါတယ်ကဲသူတော်ကောင်းတရားအလုံးဘယ်နှပါတယ်ဟောနှစ်ပါတထာဟိရိဩတ္တပဘုသူတဝိရိယတတိပညာ သူတော်ကောင်း109ပါးသူတော်ဥစ္စာ9ပါးနဲ့တချို့မတူဘူးနော်ဒါနော်ဝိပဿနာနဲ့ပြင်မှာသူတော်ကောင်းသူတော်သူတော်ကောင်းဥစ္စာ9ပါးဆိုကြားဖို့ရမလားအေးအဲ့ဒီတရား9ပါးပြီးဆိုရင်တရားတရားလည်းပြီးဆုံးမယ်ယောဂီမှာဟိရိတရားလည်းရှိမယ်အောတ္တပတရားလည်းရှိမယ်ဘုသူတလည်းကျွယ်ဝမယ်နိုင်တော့ဝိရိယလည်းထက်ထက်တန်တန်ရှိမယ်တတိလည်းခိုင်မြဲမယ်ဉာဏ်လည်းပဲထွန်းထွန်းဖောက်ဖောက်ပြီးမယ်ဆိုရှင်အဲ့ဒီပုဂ္ဂိုလ်ယောဂီကနိဗ္ဗာန်ရောက်မယ်သိချပြီတဲ့ယောဂီခုဒီနေ့အလုံးမနဲ့ပပြီးသွားပြီ အားလုံး15ပါးဘယ်နှပါးပြီးပါပြီ7ပါးပြီးပါပြီဘယ်နှပါးကြံ၄ပါးကြံကဇံ၄ပါးအလုံးခက်တယ်နေ့ပိုင်းကြမှာဇံဝင်စားကြပေါ့တချို့ယောဂီတွေဇံဝင်စားနေကြယောဂီရှိတယ်တချို့ယောဂီဇံဝင်စားနေကြတယ်နေ့ပိုင်းကြနေ့ပိုင်းကြတာဟောကြခေါက်ကြခါမှာကိုရတဲ့ဇံဘယ်လိုဇံလဲလို့ကဲသံမိုးလေးတွေအဲ့ပြန်ဆိုပြီးတော့တရားပဲသိကြစို့သူတော်ကောင်းတရား9ပါးသူတော်တရား ခုနှစ်ပါးကျင့်ပွားဘယ်လိုပြည်စုံသည်သူတော်တရားခုနှစ်ပါးကျင့်ပွားဘယ်လိုပြည်စုံသည်သူတော်တရားခုနှစ်ပါးကျင့်ပွားဘယ်လိုပြည်စုံသည်အရိယာစေဖြစ်လာသောခါ ယတနာသုံးပါးယုံမှကင်းကွာဂုံတော်အစိညာဖြင့်မှန်စွာယုံကြည်ညာဖြင့်ပွားမြတ်တတာကိုနှုံးစိမ့်၌ဒုစရိုက်ဖြစ်မှာလွန်စွာရှယ်ညာရှောင်ရှားဝိစွာကိလေ300စိုက်ကဝင်မှာကိလေ ထိတ်လာရေးဝေးကရှောင်လို့ခွာသာလဲအစုံကောင်းခြင်းသုံးဖြာသို့အောင်ဟောကြားတရားကုန်သာဉာဏ်ဖြင့်ထထသုံးသာ၍သာသုတ္တာမြာဆောင်ထားစိတ်ထဲမှာအာဟုသောများရှောင်ရှားပဲခွာအာဟုသော ကုသိုလ်တရားဖြစ်ပွားဆုံးစွာလိဒ္ဓံဝီရိဆုံးပြီအောင်သာမဆုံးနှင့်အသိကျူသာပါကြာမြင်စွာဟုပြောပြမှုတွေအောင်မေလိုက်ကပေါ်ကြမသွေထုံမြထက်မြဲရိပ်ကျပါပေ တတိနှင့်မလင့်ပြီးကုန်နေယုံနာဖြစ်ပြလိုက်လျက်သိမြင်ကြည်လင်သာရှိဖောက်ထွင်းကာဖြင့်ဒုက္ခသာသိပြန်ရရပင် မြင်နိုင်ညာညာအလွန်ကြည်လင်မြတ်စွာဘုရားဟောကြားတော်မူအပ်သော သက္ခသုတ်တံတရားတော်ဒေသနာတော်မြတ်ကိုယူသိစွာကြားနာကြကုန်သောဓမ္မသောနာကုသကစေနာပေါင်းတို့ကြောင့်ယောဂီသူတော်ကောင်းတွေသန္တာမှာသူတော်ကောင်းတရားခုနှစ်ပါးတို့ကိုပြည့်စုံတဲ့ပြည့်စုံအောင်ကျင့်ကြံပွားများအထောက်နိုင်ကြသဖြင့်ထိုသူတော်ကောင်းတရားကိုခြေခံ၍ဖြစ်ပေါ်လာသောဘုံနာတိဒုက္ခဘေးကကင်းတဲ့အရိယာမဉ္ဇဉ်ဘုံညာနိဗ္ဗာန်တရားထုတရားမြတ်ကိုလွယ်ကူသောအသိဉာဏ်ဖြင့်အာလုံးမြတ်မောင်ပြုနိုင်ကြပါစေကုန်သတည်း